ဒီနေ့1359ခုတော်တရင်လကိုဒီတော်တရင်လကို15ရက်၄ရက်ဆက်လက်ခရင်းနဲ့2013ဒီနေ့တောက်ကြနေပဲဒီနေ့ပัญจဓမ္မရှင်ဘုရားသနာရေးဓမ္မတရင်လုံးနဲ့ရှိကြတဲ့ဒီရင်းဒီဝရှင်ဟံများသာသနာ့ဝန်သိက္ခာရှင်များ မြို့သားမြို့သမီးယောဂီဆိုတော့ဒီလိုပါမှုများသောစာဝတ်သောက်ွယ်တွေကိုနည်းနည်းသွားပြီးစက္ကလူတယ်နော်အလို့ရှင်ကတော့ဒီမှာတော့သမညပဲရေးထားတယ်ရန်ကုန်သာသမီရောက်ကောင်းမှုနာမည်တော့မပါဘူးကျောင်းရရှိအကြောင်းကတော့အကြောင်းကတော့မိခင်ကြီး ထိုမိစိတ်ကိုရည်စည်း၍သူတို့နဲ့ဆိုင်တဲ့ရှုရှင်တွေပဲနေလို့ဟင်ဆိုတော့လားသူရှင်တော်မိစိတ်ဆိုတာလားသူကသူကမှန်းလေးရမလားရန်ကုန်လား ။ဘာလဲ။ဟုတ်လား။ကုသလူကပါလေတော့မောင်နှမတွေကဟမ်ဟာဟုတ်လားမိကြီးကမပွဲလုံးကသူပါလေလောက်တော်တယ်ကုသလူ ဟင်ခန္ဓာရောခန္ဓာရောခန္ဓာရောခန္ဓာရောခန္ဓာရောလားဟင်ဆိုတော့လေးဆိုတော့များအထုတ်သွားရလားကုသိုလ်ကြီးလုံလောက်တော့ပါသွားတယ်လို့ထင်တာပေါ့နော်ဟွန်း ကုသူနဲ့သူဖြစ်နေပြီမယ်လို့သူကုသူနဲ့သူလုံလောက်နေပြီမယ်လို့ကျန်တဲ့မိသားစုတွေကသူတို့ပြည့်သာသမီတွေကသာသမီကိုတရားအရဆောင်ရွက်တော့ပါလိမ့်ဒီဘကသာသမီတွေကမှတာဝန်ချေထားလို့ရှိရင်သုံးဖို့ချေချေချေချေပေါ့လေဒီဘဆိုတာသာသမီတွေပေါ်တော့ စိတ်မေတ္တာနဲ့စိလာခြင်းကရုဏာတော့ရှိမှာပါပဲကျေးဇူးတွေပြုတော်မှာပါပဲသူတော်မြတ်စွာဘုရားကလူတိုင်းဝန်းကြီးကစီစီလုံးလုံးနဲ့ဖြစ်အောင်ဆိုပြီးတော့ဘောလီဟိုတရားတွေဟောတော်တာချုပ်စုခွဲပြီးတော့ဟောတော်တယ်ဒီပါနဲ့သာသမီရှင်ရှင်ဆက်ဆံမှုတရား ဆရာနဲ့တပည့်အချင်းချင်းဆက်ဆံမှုတရားဇနီးမောင်နှံချင်းချင်းဆက်ဆံမှုတရားမိတ်ဆွေအချင်းချင်းဆက်ဆံမှုတရားလုပ်ငန်းရှင်နဲ့လုပ်သားဆက်ဆံမှုတရားဆိုတော့ကျွန်းတဲ့သခင်လို့ပြောပါတယ်ကွာဆိုတော့ဒီကအခုဖြစ်မှာတော့ရှင်ကြီးရဲ့စကားလုံးဖြစ်တော့အဲဒါလုပ်ငန်းရှင်နဲ့လုပ်သား စစ်ဆံမှုတရားရဟန်းတော်များနဲ့တရားဓမ္မအချင်းချင်းစစ်ဆံမှုတရားဆို6ခုပဲပြီးဟောတော့ပါတယ်လူရဲ့လို့ဖြစ်လာပြီဆိုလို့ရှိရင်လူအတိုင်းဝန်းကြီးဟာတူးနဲ့တူးပေါ့လေအချင်းချင်းကျိုးစီးပွားလိုလာပြီးတော့ရှင်လာသနာခုနဲ့ကိုတရားကြီးခြေယူပြီးတော့ပေါ့လေ သူ့စေယုံကြီးစီကားပြောင်းဟောတော့ဘုရားကနာထုံးကားတဲ့တိုင်းကြီးတွေတော့ဆရာကြီးလိုက်နိုင်ရှင်းသုံးနိုင်ရပါတယ်မြန်မာပြည်ဆိုလို့ရှိရင်ကမ္ဘာမှာဘုရားသာသနာထုံးကားဆုံးနိုင်ငံလို့ဆိုပါတယ်ဒါပေမဲ့ဖြစ်စစ်တဲ့အကြောင်းမျိုးမျိုးကြောင့် ဒီပေါင်း40ကျော်ကျော်ပေါ့ဒီပေါင်း40ကျော်50လောက်ဘုရားသာသနာပေါ်မှာယုံကြည်မှုတွေတစ်ချိန်ချင်းအားနေပြီးတော့မိမ့်မိန်ပြောက်ွယ်သွားတယ်ညာကြီးပါဘုရားသာသနာပြောက်ွယ်သွားတယ်ယူဆ20ဆလောက်ရှိတော့တယ်ဘုရားကြီးကျေးဇူးပြောက်ွယ်တယ်ဆိုရင်ဒီလူလူချင်း ရှင်ရဆက်ဆံမှုတရားတွေလည်းပဲအဲ့ဒီကျပါသွားပါတယ်ဖတ်တော်များများပါသွားတယ်။နောက်ပါပြီအခုလူကြီးတန်ပေါင်း60ကျော်ရှိတယ်လို့ဆိုပါတယ်။ဒီတန်ပေါင်း60တွေကဘုရားဘာသာမဟုတ်သူက10သန်းကျော်လောက်ရှိတယ်။အစ္စလမ်ဘာသာဝင်တွေဆိုလို့ရှိရင်စစ်တီမှာရာဇဝတ် ပုစုတော်မောင်တော်မှာဆိုလို့ရှိရင်ညမဘုရားဘာသာဝင်600ခိုင်နှုန်းပဲရှိတော့တယ်ဖြတ်ပြည်ရည်နဲ့ဒီမတွေမှာလည်းပဲပြတ်ပြီးနေရတယ်အများကြီးတဖြည်းဖြည်းသူတို့ဥရည်လည်းပွားပွားလာတယ်များများလာတယ်ပွားလာများလာတယ်လို့သူတို့အသာစီးဆွေးရအောင်စူးစမ်းနေတယ်သိချောက်ချက်ကောင်းတယ် ဖေးရလည်းတိတ်ကျဆင်းသူသောက်လေးကြီးဖေးဖတ်ခိုင်းပြီးတော့ပေါ့လေဖတ်ကြည့်သမားဆိုတော့ပေါ့လေလုပ်ကြညမမိသားစုကြီးကတော့နှစ်ပေါင်း90လောက်တရားတရားသံဃာယန္တာသုံးပါးနဲ့ကျင်းပွားပြီးတော့ပို့ဖို့ဆက်ဆက်နေခဲ့တာကတော်ဥကျိုးသွားတယ် ရည်စည်းတန်နဲ့ချောင်းရဆိုလို့ရှိရင်ဥချိုပဲ့ထည့်ပြရဆိုတော့ဥချိုတော့ပဲ့ကလက်လို့မရတော့အဲ့ဒီစီချောင်းစိတ်သွားတော့ဒီတန်ပေါင်း60တွေကတန်ပေါင်း30လောက်တော့တန်ပေါင်း90ကျော်ကျန်တယ်အဲ့ဒီ90ကို၄ပုံပုံလို့ရှိရင် တပုံပဲကောင်းတော့တယ်သုံးပုံသန်း30လောက်ကတော့သွားပြီရုပ်စက်20စာရုပ်စက်30ကို20ကျော်လက်တွေ့လို့ရှိရင်ရုပ်စက်20စာသွားပြီတော့တရားမမသိတရားမမသိသံဃာမမသိဆိုတော့ဘာလဲတော့ဘုဒ္ဓံတရဏဂိသပြီးတော့သုဒ္ဓတာပဲ ဣတိဝိဒလည်းဆိုရတာပဲသမုဒ္ဒလည်းဆိုရတာပဲဒါပေမဲ့ဗုဒ္ဓဆိုတာဘယ်လိုကုန်ရှိတယ်ဆိုတာဒီလိုတော့နားမလည်ဘူးဓမ္မဆိုတာလည်းဘယ်လိုကုန်ရှိတယ်ဆိုတာနားမလည်ဘူးသံဃာဆိုတာလည်းဘယ်လိုကုန်ရှိတယ်ဆိုတာနားမလည်ဘူးုရမေဆိုတာလောကမှာပုံသုံးပုံမလာဘူးဆိုရင်ဘုန်းကြီးတို့တို့ဟာအရေးဆိုင်နေနေပါပဲပွင့်လာတော့မြတ်စွာဘုရားဂုဏ်တော်တွေသိပြီးတော့ထိတ်တန့်နေလိုက်လာတဲ့အတွက် ၅ပါးတိလလူတွေ၅ပါးတိလလုံးလဲဆိုရင်လူပိသဒီနေ့တော့ကြာပွင့်လာလို့လူပိသမှုလေးစိတ်ကြီးစိတ်သားတွေကြည့်နေရတာအတိအကျလေးဖြစ်အောင်လုပ်ရတာဒီတော့ဒီပညာခေါ်တဲ့လူကျူးတော်ကောင်းမှုတွေကိုဆောင်ရှားခြင်းစိတ်နဲ့စိတ်ထားတွေကိုသတ်ခြင်းအောင်လုပ်ခြင်းနဲ့ တကယ်အတိရေပေါ့လေကိုယ့်ကိုလေ့လာပြီးတကယ်အတိဒီအစစ်နဲ့ရရှိခြင်းလူပိသားကိုလူလူစိတ်တတ်တာကိုလူသိညာကြည့်ပြီးလူထက်လူကြည့်အောင်လူထက်လူဖြစ်အောင်ပေါ့လေမြတ်စွာဘုရားဟောတာအဲဒီလူရည်ကျေဖို့ရေပေါ့မြတ်စွာဘုရားကဟောပြတာသူကိုယ်တိုင်လည်းရည်ရဲ့စွမ်းကုန်ကြည့်ကြအောင်လုပ်ပြီးတော့ရည်ကျေပြီးမှသတ္တဝါတွေကိုရည်ကျေအောင်ဒီလမ်းကြီးပြေးတာ ပြီးတဲ့နီလာတိုင်းကျင့်သုံးလို့ရှိရင်မြတ်စွာဘုရားတော်ဘုရားကြီးကြီးကြောင်းတော်မှာပေါက်တန်းစာအပြုဝူကြီးကျင်းပြီးတော့ဒေသန်းစာနဲ့ကြွားရမှာအဲဒါလည်းမရှိတော့ဘူးတရားတရားတန်ခါရနှစ်သုံးပါးကြီးကိုယုံမှမရှိဘူးဆိုတော့သွားပြီပေါ့ဓမ္မဆိုတော့တရားပမာလူပြန်တော့တရားပြန်ပါတယ်ဒီတော့ငုတ်နေတဲ့အိဗေကတော့ဤလန်းချက်ဖြစ်ဆုံးသူကို အောက်တမ်းကြရကိုဆွဲမှတ်တည်ပြီးတယ်จิตသုံးစုကိုတော့ဆွဲမှတ်တည်ပြီးတာจิตသုံးဆိုတာလည်းကိုယ်အရင်จิตသုံးလို့ရတာမဟုတ်ဘူးညှို့တတ်တဲ့အတိုင်းจิตသုံးဆရာကမိတ်ဆွေကောင်းဆရာသမားကောင်းကြီးညီပြပြီးတော့ဒီလမ်းကြจิตသုံးတဲ့ပုဂ္ဂိုလ်ကိုသူကဆွဲမှတ်တည်ပြီးတာစိတ်တော်မြင့်တင်ပြီးတာဓမ္မကိုယ်ကလည်းမရှိဘူးဆိုတော့ မကျင့်သုံးဘူးဆိုလို့ရှိရင်ဟိုတန်းကြတာကများတော့ပါတကယ်သံဃာတော်ကတော့သူတို့ကိုယ်တိုင်လည်းပဲမြတ်စွာဘုရားသုသုံးပါးကြီးကျင့်သုံးပြီးတော့ပေါ့လေဖြူစင်တန်ရှင်းတဲ့ပုဂ္ဂိုလ်စုတကယ်သံဃာပဲဘာမှမကျင့်မနဲ့ဒီတန်းကလျှောက်ပြီးတော့နေတာတော့ဒါတွေကတော့သံဃာကြီးရဲ့တော့ထဲတော့ထဲရတာပေါ့လေ ဒါဝဲလို့အလုံးမရှိတဲ့သံဃာဆိုတော့ဒီလိုတွေတော့မရှိပါဘူး။သာသာတင်ပြီးတော့ဟောလေအကျင့်မပါဘူးဆိုတော့ဒါလည်းသိမဟုတ်တော့ဘူး။ဒါလည်းဒီအကျင့်လက်ရှိပါလေဆိုတော့အဲဒီသံဃာမျိုးတော့တကယ်သံဃာလို့ဆိုပါတယ်ကွာ။အဲ့လိုသံဃာမျိုးလည်းပဲကိုယ်ကိုယ်ကြာပဲဆိုတော့သူတို့ကိုယ်ဝဲလို့ချင်းဘုရားဆုံးကသိစမြတွေပေါ့လေကွာ။သူတွေ လူနဲ့တူအောင်လူလိုစိတ်ဓာတ်တော်လူချင်းလူသိတာရှိတယ်လူသက်သူရှိအောင်ဟောတစ်ဆင့်ဟောပြတာအဲဒီလိုသံဃာစိတ်ကြီးရှိလို့ရှိရင်အဲဒီသံဃာစိတ်ကြီးထံကသူလည်းရှင်းတယ်လို့ကိုယ်မိခိုးလာတဲ့ပုဂ္ဂိုလ်တွေလည်းပဲပစ္စည်းတွေကလည်းပတ်ဖို့တဲ့ပုဂ္ဂိုလ်တွေလည်းပဲဒီဖြစ်ရသို့သာသနာတော်ကြီးနဲ့တွေ့ကြအောင်နောက်အောင်ဆိုပြီးတော့ပေါ့လေလိုက်နာနိုင်လောက်တဲ့ တရားလေးတွေကိုတစ်ဖြည်းဖြည်းဖြည်းဖော်ပြသင်ကြားရတယ်။ဆက်ယူကြတဲ့ကျင့်သုံးလို့ရှိရင်ဒီကရမတွေဟာအခြေခံကုသတိလာတွေပြည့်စုံလူနဲ့တူလာမယ်လူလိုစိတ်ထားတတ်လာမယ်လူသိဉာဏ်နဲ့ရှိတဲ့လူဖြစ်လူဖြစ်လာမယ်။ဆက်လူဖြစ်အောင်ကြိုးစားပါအခုဒီပုံ40ဆို50လောက်ဆိုတော့ဘုရားရှင်တော်ဒီဘက်ကလည်းပဲ တော်တော်လေးကိုပဲအဲအားနေတော့လူတွေဘက်ကဆိုရင်လည်းတော်တော်လေးအားနေတော့ခကြီးရလည်းကလိယူပါဆိုအပြင်းများတဲ့ခကြီးဆိုတော့လူလေးပုံပုံတပုံပဲကောင်းတဲ့ခကြီးဆိုတော့အဲဒီတပုံကောင်းတဲ့မှာမိမိတို့ပါမပါဆိုတာကိုလည်းတွေ့ရပါပါနေတဲ့ဤရတော့ဘုရားအရဟံစိတ်ကြီးကျေဆုံးမှာလုံးဝပြေဝေးစင်ကြတော်မူ၍ ကိုယ်တိုင်ကိဝိစီကြတော်မူတဲ့တတ္တဝါတွေပူဇော်ထုခံတိုက်တယ်။တန်ချင်းရဲ့အများကမကြည်ယူတော့မှအထင်မြင်သေးဘူး။မြတ်စွာဘုရားတော့လုံးဝကိုတန်ရှင်းတာပဲ။တန်ရှင်းတော့တန်ရှင်းတဲ့ပုဂ္ဂိုလ်လူတွေလက်တွေတော်ရည်ပူဇော်တာပဲ။မြတ်စွာဘုရားကိုယ်တိုင်လည်းပဲလူတွေကိုကိုယ်တိုက်တဲ့နဲ့ကိုယ်ပေါ့လေအစီအကံတန်ရှင်းအောင်ငါးပါးတရားဟောခဲ့တာ။ တမှုဆောင်ခိုးမှုဆောင်ခမဆောင်ရမှုဆောင်လေမှုဆောင်မူရစေတော့ထုံမှုဆောင်တတော်ကြီးအောက်တာမပြတ်စီခြင်းလို့ခြေလာကနာလုံးလို့ခြေလာပြီးခေါ်လာဒီကျေဘူးအပြင်ပြေးတယ်ဆိုတော့ဒါပဲအဲ့ဒါအခြေခံမရှိသေးတာပဲဆက်လို့ဆက်လို့လည်းစိတ်ကြောင့်ဆက်ကြတော့မှမရှိရအောင်စိတ်ကြီးကိုအားရရှိတဲ့နည်း စိတ်ကြီးကြီးကျက်ပြီးတော့ခလိုင်ရှိအောင်ဆိုပြီးတော့ဘဝမကကြရအောင်ဆိုပြီးတော့သိဉာဏ်ကြီးဖို့ထုတ်တဲ့ဤဒီသိဉာဏ်ကြီးရအောင်လို့တည်တယ်အခြေခံဒီကအချင်းစိတ်ကြီးရလို့တဲ့သမာဓိအချင်းနဲ့ခွဲစိတ်ကြည့်ပြီးတော့လူပညာနဲ့ရှိပြီးတော့လူဖြစ်လူဖြစ်အောင်ဟောလို့စင်တမ်းမျိုးဖြစ်နေခြင်းအဲ့ဒါပြေးထားရတာဒါဆိုရှင်းတဲ့ပုဂ္ဂိုလ်တွေက ခုနဘုရားဘာသာမဟုတ်ဘူးဆယ်ဘက်တော်ဆုပ်လို့ကျန်တဲ့သံဃာတွေတော့ကိုလေးပုံပုံလဲလို့ရှိရင်တပုံပဲကောင်းတော့တယ်သုံးပုံတော့ပြည့်စည်တော့ရကြရမရှိအောင်ပြည့်စည်တော့ဘုရားမပြီးကျမ်းမပြီးသံဃာမပြီးဆိုအများကြီးပဲဘုရားကတော့ဣတိပိတော်ရွတ်တတ်တာပဲသမုဒိတော်ဆုတတ်တာပဲဒါကသူတို့ယောဂီအတွက်ပဲတကယ်ကြည်လို့တော့မဟုတ်ဘူးလောကီချမ်းသာတွေရဖို့ဆိုလို့လုပ်တာပဲ ပြီးတော့တကယ်ကိုဘုရားဘာသာကိုဆစ်ဆစ်ဆိုတော့ဘုမပြရတော့တော်လေးအားရတော့ပါပြီပြီးတော့ဒါနာလေးလောက်နဲ့ပြီးတော့လည်းရှိတာပဲဒါနာကိုတကယ်ကုသတရားကြီးလို့ပြန်မှပြီးတော့တွန်းလှူတာပဲကုသိုလ်လည်းပါလိုက်ပြီးတဲ့ဒါနာကျိုးတထေကြီးဖြစ်ခြင်းလို့တကြွကြီးဖြစ်ခြင်းလို့ဆိုတော့ဆရာကြီးလည်းပါသေးတယ်မှာတော့ဒါနဆိုတာ ကိုရှိတဲ့ပစ္စည်းတွေသူရဖဲ့ပြီးတော့ပေးတာဒီပစ္စည်းတွေသုံးဆွဲစီခြင်းလို့ပေါ့မေတ္တာပါရတယ်မေတ္တာထားပြီးတော့ဒီလိုရှိရင်ကိုကျိုးမပါတော့ကိုကျိုးပါတဲ့ဒါနကတော့အကျိုးပြေမတန်ဘူးနမကြီးကြီးနဲ့ဒါနဆိုပို့ဆိုးတာပေါ့ဒီတော့အလူလူကူပြုတ်လို့တော့မယ်ဆိုလည်းလည်းပြုပြုများများပြုပြုအလူတွေကုန်ကြမဲ့ဈေးဝင်ဈေးဝင်ရုံမှာ တွေ့တာမှုပြင်းတယ်လို့မပြောပါလို့တဲ့ဌာနရဲ့အကျိုးကိုလည်းမမျှော်ရနမကြည့်ကျင်တယ်မပါရတဲ့အဲဒီလိုဆိုလို့ရှိရင်တကူကောင်းဆံသူစုကောင်းဆံစိတ်တည်းခင်းသွားတယ်အဲဒါတန်ရှင်းတဲ့ဌာနဖြစ်သွားတယ်မေတ္တာပါတော့မုဒိတဲ့ဒေါသကျင်းတော့တယ်။ကျင်နာမှုပါတော့ရဲစက်တဲ့ဒေါသကျင်းတော့တယ်။ဒီပစ္စည်းလေးဒီရရင်ချမ်းသာပါစေ။ဒီစည်းချုပ်တဲ့လို့ရှိရင်ဆင်းရဲကြတော့မှာပဲဆိုတော့ဆင်းရဲကိုပယ်ချတော့နေတယ်ပေါ့လေ ဆက်လို့ဆိုလို့ရှိရင်မုန်းတိတဲ့ဒေါသရစ်စစ်တဲ့ဒေါသပြင်သွားတယ်။အဲဒါကုသိုလ်ပဲ။ဒီကောကောင်းတော့ပြီးကောင်းကျိုးရတတ်တယ်ဆိုးတော့ပြီးဆိုးရတတ်တယ်ဆိုအသိစိတ်တက်ကလေး။တဲ့တဲ့အာလက်သိတတ်တယ်စားရင်ချိန်စားစားလို့ရှိရင်အကျိုးရှိတယ်ဆိုတာပေါ့လေ။မတဲတဲ့စားအစိတ်ပါတဲ့စားဆိုလို့ရှိရင်သွားစားလို့ရှိရင်တုံးလည်းပဲဒုက္ခရောက်နိုင်တယ်ဆိုတာပေါ့လေ။သိတာတော့ တဲ့စာကိုတိုက်တာနဲ့ရွေးစားတော့အစာပြေတဲ့နေရာဖြစ်တယ်လေစမ်းပါရရတယ်အကျိုးရှိတယ်လို့ပေါ့လေမတည့်တဲ့စာရှောင်တော့အစာနဲ့ဆက်ပြီးတော့ဆိုးဆိုးမရဘူးပေါ့အဲ့ဒီသဘောလေးကြီးသိထားတဲ့ပုဂ္ဂိုလ်ကကောင်းတဲ့ဆန့်ရှင်းတဲ့ယဉ်ကျေးတဲ့ကုလသီတာအပြုအမူတွေကကောင်းကျိုးရတတ်တယ်လို့ပြီးတော့ကုလသီတာအပြုအမူတွေအပြည့်အစုံနေတတ်ထိုင်တတ်တော့တာပဲဒီလိုနေထိုင်တတ်တော့တဲ့အတွက် အကျိုးလေးတွေနားနေတော့စုံစည်းမှုပေါ်မှာတံပိုးတွေထားလာတယ်တံပိုးမချရအောင်စုံစည်းလိုက်တာပဲစုံစည်းလေးလေးတံပိုးတွေတက်လေးလေးဖြစ်လာလို့ရှိရင်တံပိုးမချအောင်နေတော့တာဒီတော့အကြည့်ရောက်တဲ့တမှုကုံအစားရှိတဲ့အကြည့်ရောက်တဲ့ဟာကြီးရှောင်းရင်ရှောင်းတော့ဆိုးကျိုးမရဘူးဆိုတော့နားလေထားတော့မတည့်တဲ့အခါရှောင်းလို့ဆိုးကျိုးရတယ်လို့သိထားတော့ မတည့်တစားမစားဘူးအဲ့ဒီသဘောမျိုးလို့ပေါ့လေမတည့်တဲ့မတော်တဲ့အကျင့်ဆိုးတွေပေါ့လေကိုယ်လည်းပဲအကျင့်ပြသူတစ်ပါးလည်းပဲဆင်းရဲဒုက္ခရောက်ဖြစ်တဲ့အကျင့်ဆိုးတွေစိတ်ကျင့်ဆိုးတွေရှောင်လေလေဆိုးဆိုးမရလေလေဆိုတော့ပေါ့စတိတိတိတဲ့တရားလည်းဘာကြီးမတော်ခန့်ချောက်တော့ပါလေဒီဘုံတဘုံပဲရှိတော့ဆယ်သန်းကျော်တော့အဲဒီတော့အချိန်ကရှိထားပြီဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်ဟာဗုဒ္ဓသာသနာဝင်ဖြစ်ရတာအကျိုးလက်တာဒါနလည်းခေါင်းမလုပ်တတ်တယ်သီလလည်းကောင်းမွန်ဆောက်တည်နိုင်တယ်ထိတ်နိုင်တယ်စိတ်နဲ့စိတ်ဓာတ်တွေမူရအောင်လည်းပဲကြိုးစားတယ်အသိဉာဏ်ကြီးဖြစ်ပေါ်ပြီးတော့ဒီအသိဉာဏ်ရှိသူ ဘဝအစဉ်တမ်းမြောက်ရေးချောက်ပြုလို့ဆိုတော့အဲ့ဒီအစဉ်အဲ့ဒီရုပ်လုံးနေတော့တာပဲအဲအားထုတ်လို့လည်းဆုံးတစ်ပတ်ထူရသွားပြီဆိုလို့ရှိရင်တော့လူဖြစ်ရကျုပ်သာသနာတော်ကြီးနဲ့ထူးကျော်ရုပ်လက်သွားပြီဒါကြလို့အစဉ်တမ်းအနည်းဆုံးရနိုင်လို့တဲ့အခြေအနေရှိတယ်အဲ့လိုအခြေအနေဆိုင်အောင်လို့ကမိကောင်းခါကောင်းလေဆိုလို့ရှိရင်မကောင်းမြတ်တာခေါ်ရဆိုလို့အတက်ပြင်းပြီး ပေးဝေယင်းဒီသိမြတ်ခြင်းတွေငါရဲ့ဖက်ကံမေရုဒ္ဒါသာပထမဆုံးဆိုးဆိုးရနိုင်တဲ့ဟာကြီးတားရတယ်။ကောင်းကျိုးဖြစ်နိုင်တဲ့ဟာကြီးညွှန်ပြရတယ်။တားတာကတော့ပြင်လာသနာပြီးတော့ညွှန်ပြတာကတော့မေတ္တာနဲ့ညွှန်ပြတဲ့မေတ္တာနဲ့ညွှန်ပြရတာ။ဘဝကြီးမှာအဲ့ဒီလိုမိဘမျိုးအဲ့ဒီဟိုတရားသိတဲ့မိဘမျိုးတွေမရှိတော့ဖြစ်တော့ဘူး။ သူတို့ကလည်းမိဘဝတ္တရားမချေချွန်းတော့သားတွေသမီးတွေကလည်းသင်လို့နေလာတော့မိဘရဲ့ခုံကျေးစုပဲသိနာမလဲဘူးနားမလဲတော့သူ့ဘုရားဆောင်ရစီမှာမွေခံထိုက်စီလူမြဝင်ရေးစောင့်နေရုံနဲ့ဝင်ကားလို့ရှင်းပွဲသားတို့တာဆိုတာပေါ့ဒီလိုတရားတွေလည်းချုပ်တည်ကြတယ်ချုပ်တဲ့တော့ကာမိခြင်းဟာအဆုရှိနေကြတယ်အများကြီးပါပဲ ခုတနည်းတွေ့လိုက်တယ်မိခင်ကိုသာအယက်သမားကဖတ်တာနဝတိမှာအဒီမကောင်းဆိုးမကောင်းတဲ့နေ့တော်ဖြစ်လာပါပြီဒီမှာအဲ့တော့ဘုရားဘာသာမဟုတ်လို့ဆိုတာကသင်ရှားတာပါပဲအမိကဘုရားဘာသာဝင်ဘုရားဘာသာဟုတ်တယ်ဆိုတော့သိုးစိုးရတယ်ဖြစ်တာဆရာဒီဘက်ကကြည့်ကြလို့ရှိရင်လည်းအတက်လေးတင်ပြည့်ပြည့်ဆုံးမှဆိုတာပါလေသိပ္ပမချန်စသည်ပေါ့လေ လောကမှာသက်သောနေရေးအတွက်တတိလက်တတိအတ္တပညာတွေသင်ပေးသလိုတပည့်ကောင်းလေးကြီးလိမ်မာတဲ့တပည့်လေးကြီးအရှင်ကောင်းတဲ့တပည့်လေးဖြစ်အောင်လည်းပဲဆုံးမရမယ်။ဆရာဒီဘက်ကလည်းသိပြီးတော့မရှိပါဘူး။တပည့်မှာပဲသင်ပေးတာပါ။ကြည်ချင်းကတည်းကအများကြီးယူပြီးတော့တပည့်တွေရဲ့ကြည်ရကျင်းတာတွေလည်းရှိရပါတယ်။ဆရာလေးရှိပါတယ်။အဲဒါဒီဘရာရဲ့အကောင်းမြတ်တဲ့ခေါင်းရညွှန်လာတဲ့ ဒီဆိုဆုံးမပြည့်မရဆရာတွေဆရာလည်းမရတော့အခုနှစ်ပေါင်း90အတွင်းဖြစ်ထွန်းလာတဲ့မျိုးဆက်20ကသွားပြီဆိုတော့ပြုပြင်လည်းသိကြရတော့ဒီနေကလို့ကျူတိုက်မှာဒါမှနှုတ်မြတ်တာမဖြစ်ပါဘောဘကျွေးမှာအာရချုပ်တဲ့တာမဖြစ်ပါဘူးငင်းရလို့ကျူအာဟာရသူ့ရဲ့လိုက်ပေါ်လို့မပြည့်စုံတော့ နှုတ်မြတ်သောအာရထုထေသောဖြစ်သလိုရည်ကြည်မှုလို့လို့ဆိုလဲရည်ကြည်မှုခန္ဓာဝါဘပေါ်လီမလုံလောက်တဲ့လူကြီးဟာသူ့ဘာဖြစ်တော်လဲဆိုတော့ဒီခြေမှုနှုတ်မြတ်သားတွေဒီခြေမှုအာရထုတ်တဲ့သားတွေကြည့်ပြီးတော့ကြည့်တဲ့ခါကျတော့အိမ်တော်ရဲ့သားကျတော့ဘာမှမလုပ်နိုင်တော့ဘူး။ညာကြီးခုနအရွယ်တော်မှလှုပ်လှုပ်သွားတယ်လို့မရတော့ဘူး အရေလုံမှကလေးစာပါချွေးလို့မရတော့ဘူးချွေးလည်းပဲဘာမှမထူတော့ဘူးရမောင်းလည်းမတက်တော့အလုံးတယ်လည်းမထွက်တော့ဘူးကိုကအားလည်းပဲထူးခြားခြားကောင်းမလာတော့အခုဒီကျေးမှုမှာဆိုလို့ရှိရင်ဒီကုသတရားကမြင်မာတာမရှိဘူးပိန်ဆုံးသွားတယ်ကျုံရတဲ့လောကဓာတ်နဲ့ဆက်ပြီးတော့ ခန္ဓာကြီးလည်းမရှိတာတွေလည်းအများကြီးဖြစ်သွားတယ်နော်ဖြစ်ကလေးဆိုလို့ရှိရင်တုတ်ပြမှုမြန်တယ်နောက်တော့ခုနအမေတတ်တဲ့ကားဆိုလို့ရှိရင်အရသွားလည်းဖြစ်တယ်ဆိုတော့ကိုယ်လူဆန္ဒမပြည့်တော့ငွေတတ်တဲ့အထိဖြစ်သွားတာဘာမှမထင်ရင်တော့သိချက်ချက်ကောင်းတယ်လေအဲ့လိုဖြစ်တော့အရင်စလိုက်လို့ရှိရင် ငကိုကဗုဒ္ဓကြီးရှင်းဖို့ဆိုတာဟိုးရှိပဲဆိုလို့ရှိရင်မကောင်းမြတ်တာကိုယ်ရလှူဆက်ရှိခဲ့တယ်။ဆရာကြီးလေးဆရာဝတရားရှိတယ်။နောက်ပိုင်းရတဲ့အခါကျတော့အဲ့ဒါကြီးကမရှိတော့မြန်မာပြည်ကရည်ကြီးမှုတွေကတဖြည်းဖြည်းလောက်ဆုံးသွားပါပြီ။အဲ့ဒီခေတ်တည်းမှာအခုပြည်သားတဲ့ဌာနနဲ့လုံနိုင်ပြီးတော့ဆရာကြီးကတန်ခါရင်တော့သုံးဝရဲ့ကိုယ်ရည်ပြီးတော့ ဘုရားသာသနာဝင်စစ်စစ်ဘုံဘုဘုရားဘာသာဝင်စစ်စစ်အနေနဲ့ပေါ့လေဘာဝတိတလေးလုံအောင်ထိနေတယ်ပါဠိရဆိုလည်းရှိပါတိလေးထောက်တည်လိုက်တယ်စိတ်ဓာတ်ဘုံမျိုးပြီးမှတိုးတဲ့စိတ်ပြည့်တဲ့တရားတွေလည်းပဲခါအားလို့ဆိုအထုတ်နိုင်တယ်ဥပဒနာဉာဏ်ကြီးဖြစ်ပြည့်စုံလို့တဲ့အနေရှိလည်းပဲအထုတ်နိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ကြီးဟာဒီဖြစ်ရသောသာသနာတော်ကြီးနဲ့တွေ့ကြုံဆုံးလက်တော်မှာအခု နာမည်ကျော်ရုပ်ရှင်မင်းကြီးဟောင်းပြီးပြီးရဲ့မိခင်တော်ဝေသိဘုရားရဖတ်ပြီးကြဆိုတာအရိယာရုပ်ရှင်မင်းကြီးရောက်ဖြစ်နေလားလို့အောင်ကြအခုတော့မမရဘဲနဲ့သူတို့ဖော်ပြတော့သိရပါတယ်တိုက်ကြီးကိုသူ့ပြည်ညာနဲ့ပေါ့လေလမ်းကြောင်းပြတယ်လို့ပေါ့လောကီအနေနဲ့အတိညာနဲ့ရှိတော့ရှိပြီးတော့ခုချိန်တရားကြီးကောင်းအောင်လည်းသူ့ပြည်ညာနဲ့ပြသွားတာ တော်တော်လေးကြာကြာဟောလေးမတရားတွေလည်းအထုတ်တော်တယ်ဆိုတော့တရားသဘောလေးကြီးကြည့်နေသွားလို့ရှိရင်သူရိတ်ကသူဖြည့်တော်မှာပါပဲသူကုသလည်းသူနေမှာပါပဲလုံလောက်တဲ့ကုသတွေပြုထားပြီဆိုလို့ရှိရင်သာသမီတွေကဒီဘအတွက်ပေါ့လေကုသတော်မှာဒီစုကုသတော်မှာပြုဖို့မလိုတော့ပါပဲဒါပေမဲ့လို့ ဒီသားသူတွေကကွယ်လွန်သူရည်စူးပြီးတော့ကုသကုံပြုတဲ့အနေထားဟာဟိုရှိရှိတဲ့ရှိခဲ့ပါလေ။အဲဒီအစဉ်လာကိုလည်းမပြောင်းရအောင်ထိမ့်သိမ့်ပေးဖို့။ကွယ်လွန်တဲ့တက္ကဝါကြီးကသူ့မှာကုသိုလ်ကြီးဆုံးတာမဆုံးတာထားပါလေ။ဆံရစ်တဲ့သာသမီကြီးကတော့သူ့ကိုပြဆောင်ရစီမှာမွေခံတဲ့စီသူမြဝေးဆိုတာ။ ဖွယ်လွန်တဲ့ကံအလူတန်းပြေးဝရတာဒါပြီးပါသာသမီကပြီးပါမြတ်ပေါ်ပြောလို့တရားတဲ့ကြိုတရားအရဆိုရပါတယ်ရှိအစဉ်၎င်းတရားကိုလည်းပဲမပြောက်ပြအောင်မကွယ်တော့အောင်လည်းချိန်လည်းချိန်သိရပါတယ်ဒီအစဉ်၎င်းမှာသူကတော့ဒီရှိအစဉ်၎င်းတရားကိုဆက်လက်ချိန်သိရလည်းရောက် တာကြီးများကမိဘများကမှပြုရမယ်တရားအရာကိုသူများဝေရေးဆိုတာကအဲ့ဒီနှစ်ချက်အရာပြုခွင့်ကျလို့ပြုံပါပြုံပြုခွင့်ကျလို့ပြုပါပြီချွတ်ကျွတ်တယ်မဟုတ်ဘူးဓမ္မဥပုပ်ကိုဥဒုက္ခမျိုးဝိမိသားစုပါလည်းပဲသမဂ္ဂမဥထုမူတသောလဲဒါသူတို့ရရပဲလားဟမ် တော့မိခင်ကြီးဒေါ်မေလေးကိုကြီးသူပြီးတော့ဥပုကိုလက်ဒေါ်နော်လွယ်အောင်မိသားစုပါအမတိတိ6ရင်းဆောင်ပြီးတိတိမင်္ဂလာလမ်းဘယံကောင်းလည်းပဲတတော်ဟုတ်လားဒါလည်းသားတွေလားပြီးတော့နောက်တစ်ခုကတော့မောင်လေးမောင်လေးအောင်ကိုလေဘယ်လို ကြီးတာတော့ဟုတ်လား35နှစ်ကျော်မွေးမွေးနေလက်ပါတော့ဟုတ်လားဒါတတော်နဲ့လားဒါကြီးက3000သောဝတ္ထုကိုလုံးဝဖြစ်ပေါ်လာမယ်သာသနာတော်လုံးအသက်တည်လို့ရပစ္စည်းပေါ့အဲဒီပစ္စည်းတွေလို့တာပေါ့အဲဒီအဲဒီကုသိုလ်ကြီးဖြစ်ရတာကွယ်လွန်လေးတဲ့မိခင်ကြီးအကြောင်းပြုပြီးတော့ပေါ့လေကုသိုလ်ကြီးဖြစ်ရတာရရတာ အဲဒါတေသူလေးကရှင်သူရတယ်သူကမိခင်ကြီးကတော့ဘောတိတ်ကနေဘောအောင်ရောက်လာပြီးတော့ရော့သားတို့ညီတို့ဒီကုသိုလ်ကြီးကြပါလို့ဒီလိုပေးတဲ့ပေးလို့တော့မဟုတ်ပါဘူးဒီလိုလည်းပေးလို့မရသဘောမဟုတ်ဘူးကိုယ့်အကိုလှုပ်လို့ကိုယ့်အကိုရတဲ့ကုသိုလ်ပါပဲဒါပဲလေအကြောင်းခန္ဓာကတော့ကွယ်လွန်သူမိခင်ကြီးရုပ်ရှင်မင်းသမီးနာမည်ကြီးရုပ်ရှင်မင်းသမီးကြီးပေါ်လေတော်မည်ဒီအကြောင်းပြုပြီးတော့ပြုတာ အဲ့ဒါကိုပဲသူ့ကြောင့်ကုသိုလ်ရတယ်ဆိုတင်စားပြီးတော့ဗောလေဒီသူပေးကရှင်သူရဆိုတဲ့စကားအခုဒီသင်ကျဲနေပါတယ်ကုသိုလ်တည်တည်ထပ်ပြရတည်သွားတော်မှာမိခင်ကြီးကကုသိုလ်တည်တည်ပြောက်လုပ်ခဲ့တာဆက်ကြီးအစဉ်လာလည်းပဲသိသိရပါတယ်မိခင်ကြီးကြောင်းပြုပြီးတော့မိခင်ကြီးပေးတဲ့ကုသိုလ်ကြောင့်မိမိတို့ကိုယ်တိုင်လည်းပဲ ဥတီချက်ကတော့ဘောအတိဖြစ်တာပဲဒီကကြီးဘောအတိဖြစ်လို့တချီကြီးကျူရကနေပြီးတော့အိုးအိုးသွားတာပဲဟိုတော့ယောဂတွေလည်းထူးတာပဲနောက်ယောဂါကြီးကုလို့မရတော့ဖြေတာပဲစိတ်ရှင်ဆိုတာလည်းကိုရှိတော့ကိုဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲဆိုတာပါခေတ္တလိုယောဂါမျိုးဆိုရင်အမေလေးပါလေးအော်နေရတာအမှန်ဆင်းရဲတာပဲ ကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲပြီးတော့မိသားစုတွေကသူ့ဦးဖြစ်စီရတယ်ဆိုရင်ဆိုရင်ကိုဆင်းရဲဆင်းရဲပူဆွေးရဆင်းရဲငိုကြွေးရဆင်းရဲရကြပါဘူးဘုရားကလည်းအဲ့ဒါတွေကြုံခဲ့လုံးလည်းပဲဘောတိတိဖြစ်နေမှာဆိုရင်တော့ကြုံအောင်ပါပဲဒီတော့အကုန်လုံးအဲ့ဒါတွေတန်းစီထားပြီးတော့ဘောတိနှုတ်ချလိုက်လို့ရှိရင်ဉာဏ်ရည်ဘာမှရှိတော့အေးရော ။ဘာကြောင့်ချမ်းသာတော့တာ။ဟိုဒုက္ခလည်းမရှိ၊ငါဒုက္ခလည်းမရှိ၊ဒုက္ခလည်းမရှိ။ကိုဒုက္ခကိုဆင်းရဲလည်းရှိ၊စိတ်ဆင်းရဲမရှိ။ပူဆွေးရတဲ့ဆင်းရဲလည်းမရှိ၊ငူကြွရတဲ့ဆင်းရဲရှိ။ဘာဖြစ်လို့ငြိမ့်သွားလဲ။ခဲအကောင်းဆုံးလို့မြတ်စွာဘုရားဟောခဲ့တယ်။အဲဒီဘဝတည်ဖြစ်တဲ့တကယ်ချမ်းသာတဲ့ကိုရရရကြောင်းအကျင့်ကောင်းအကျင့်မြတ်တွေဟောလေ။ရောရပါတယ်။အခုအလူကဖြစ်တဲ့ပုဂ္ဂိုလ်တွေဟာအလဲဆုံးဘဝ အဘကကြေရောက်အလဲဆုံးသတ္တဝါရောက်အထုပ်တဲ့ပုဂ္ဂိုလ်တွေအဲဒီအထုပ်တဲ့ပုဂ္ဂိုလ်တွေကိုကျေးဇူးရှင်မိခင်ကြီးတော်မြတ်ကြီးအကြောင်းပြုပြီးတော့မိမိတို့စီသူကြီးကစီသူရဆိုတဲ့အတိုင်းပေါ့လေဒီကြီးကြီးလို့ကုသိုလ်ဖြစ်ပြီးသတ်ဖြစ်ပြီးတဲ့အဲဒီကုသိုလ်ရဲ့သွားမလာတဲ့ဆောင်းဘောအတိရှိရဖြစ်တဲ့နိဗ္ဗာန်ချမ်းသာရရရတော့ရှင်ကောင်းခြင်းရည်ကိုဒီဘဝမှာပဲပေါ့လေ ရံမြန်ကြီးပြည့်ပြီးတော့ရံမြန်ကြီးရအောင်အဘကတရားကိုကြိုးစားနေတဲ့ကိုပြရပါလို့ဥတည်ပြီးတော့ဒီစိတ်ချပြတဲ့ပြေးရမယ်